54ခုနဲ့လူတော်ဟောသောတာတိကရ1382ခုနဲ့ဝရုကိမန္တနွေနာရာတိတကူလာသံ33ရဲ့ပင်ကြံအတက်ဤယနေ့ရှင်မေဝန္ဒနာရိတာသို့တင်ညာတွင်ရှိခါကာလဝိပဿနာဘာဝနာကုသိုလ်လူလာရောက်စီပူကြတရားနာပိဿာများ ဘုန်းကြီးဓမ္မဒါနတရားလူကြီးတွေမှာကတော့တန်ယုတ်နိကေသက္ကသတ္တယနာဝကတန်ယုတ်ပါဠိတော်မှာလာတဲ့ဒါရုခံတော်ပမသုတ်တံတရားတေတုံပမစေတနာပါတိတနာနဲ့မြတ်စွာဘုရားအာလ ခန္ဓာကိုယ်ကြီးကိုတတတုံးနဲ့ဥပမာပေးပြီးဟောတာခန္ဓာကိုယ်ပါနဲ့ဥပမာပေးတယ်တတတုံးကြီးနဲ့ဥပမာပေးပြီးဟောတာကင်းနာရဲ့အတွင်းမှာမျောပါနေတဲ့တတုံးကြီးဒီနေ့လည်းဆက်ပြီးမျောလိုက်ကြအောင်လို့နော်ကင်းနာရဲ့အတွင်းမှာမျောပါနေတဲ့တတုံးကြီးဟာတတုံးကြီးကိုမြတ်စွာဘုရားကြားပြီးတော့ယဟန်တော်များကိုဖြစ်လာတယ်လို့ ခုတင်လို့မြင်နေရတဲ့ဒီလိုကြီးကဒီဘက်ကလည်းမကတ်ဟိုဘက်ကလည်းမကတ်ပြင်းနေမှလည်းမမြုပ်ကောင်းပေါ်မှလည်းမတင်လူလည်းမကျဲနတ်လည်းမကျဲဝဲလည်းမစုပ်အတွင်းလည်းမပုတ်ဆွေးဘူးဆိုရင်ကသူဟာသမုဒ္ဒရာရဲ့ဤကံရောက်မှမှန်လေအဲ့ဒီတုံးကြီးဥပမာတိုင်းပဲဖြစ်ပါလို့သင်တို့ရဲ့ခန္ဓာကိုယ်ဟာလည်း ဒီဘက်ကမ်းလည်းမကဟိုဘက်ကမ်းလည်းမကရင်းနဲ့မှလည်းမမြုပ်တောင်ပေါ်မှလည်းမတင်လူလည်းမဆယ်နတ်လည်းမဆယ်ဝဲလည်းမဆုပ်အတွင်းလည်းမဆွေးပုတ်ဘူးဆိုရင်ကသင်တို့မိခင်ရင်းရောမျောပြီးတော့နိဗ္ဗာန်ကိုရောက်ကြရမှာအမှန်ပဲမြတ်စွာဘုရား အဲဒီလိုသံဃာတော်ရှင်များများကိုတိတုံးနေတဲ့ဥပမာပေးပြီးဟောပြောနေတဲ့အချိန်နောက်မှာသွားကြောင်းသားနန္ဒပါလေးလေးမြတ်စွာဘုရားဟောနေတဲ့တရားယူတည်စွာနားနေတဲ့အဲဒီသံဃာရိက900ရက်မှလေးမြတ်စွာဘုရားဟောတဲ့တရားကို နားမလည်ရှင်းလင်းယဟန်ရဲ့ဒီလိုပါကနေပြီးတော့လည်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုဒီဘက်ကန်းဆိုတာဘာလို့ခေါ်ပါသလဲဘုဘကန်းဆိုတာဘာလို့ခေါ်ပါသလဲ ရေထဲမှာမြုပ်တယ်ဆိုတာဘာကိုခေါ်ပါသလဲ။ကုန်းပေါ်မှာတောင်ပေါ်မှာကျင်းတယ်ဆိုတာလေးတွေဘာကိုခေါ်ပါသလဲလို့မြတ်စွာဘုရားမင်းကြောက်တဲ့အခါကာလကြတော့မှဘုရားရှင်ကိုရောမြတ်ကြီးဟာတစ်ခုချင်းတစ်ခုချင်းရေးလေဘုဘဒီဘကံဆိုတာအပြင်အာရဏ6ပါးကိုခေါ်ရင်ဘုဘကံဆိုတာကအပြင်အာရဏ6ပါးကိုခေါ်ရင်ဒီအာယုဒီဒေါရ6ပါးအာယု6ပါးဒီပေါ်မှာလောဘဒေါသမောဟ တဲ့တဏှာကြီးကန့်ညှိနေလဲဆိုရင်သင်ဟာဒီပကဥပပဒကျင်လာပဲနောက်ရူပယုတ္တရာကံယုရတ္တယဘုဒ္ဓဘာယုဆိုတဲ့ဒီအာယုလေးပေါ်မှာသွားပြီးတော့ကန့်ညှိနေလဲဆိုရင်လည်းဒီပုဂ္ဂိုလ်ကြီးလေမြုပ်တာပဲတောင်းပေါ်မှာတင်လေဆိုတာကတော့မိမိရဲ့အတိုင်းဝိုင်းဆွေမျိုးကုန်ကြီးရဲ့ယာရုကုန်သိန်းကုန် မိမိရဲ့ပစ္စည်းဥစ္စာဂုဏ်တွေမိမိတို့ရဲ့ပညာဂုဏ်တွေမိမိတို့ရဲ့ဆင်းဂုဏ်တွေပေါ့အဲ့ဒီဂုဏ်တွေတည်ပြီးတော့မမှန်နာတက်နေတဲ့ပုဂ္ဂိုလ်ဟာလည်းတောင်းပေါ်တင်လာနေသူတယ်မမှန်နာတက်နေတဲ့ပုဂ္ဂိုလ်ဟာဗာနေသူတယ်ဒီတောင်းတော့ဆိုတာကဘုန်းကြီးတို့ယောဂီများကုန်းမိုးမှုတွေဖြစ်နေတယ်အဲ့ဒီကုန်းမိုးမှုတွေဖြစ်နေတယ်မို့နေမောက်နေတယ် အခုမာနရှိနေတဲ့ပုဂ္ဂိုလ်ကလည်းသူ့ရဲ့စိတ်တွေဟာမောက်မာနေတယ်။အနေနဲ့စိတ်တွေဟာမောက်မာနေတဲ့အတွက်ကြောင့်အခြားခြားပုဂ္ဂိုလ်တွေသာသာတာမဖြစ်တာ။အဲလိုသာသာတာမဖြစ်တာ။ဒါကြောင့်မို့အဲလို မောက်မာနေတဲ့ပုဂ္ဂိုလ်များတောင်ပေါ်မှာသင်နေတာနဲ့တူတယ်။အခုတရားနဲ့ဆက်ပြီးတော့အဲလိုမာနဝင်နေတဲ့ပုဂ္ဂိုလ်တရားမရပုံလေးပေါ့။ကိုကြီးမလေးကလည်း ပြင်ဆင်နာမဖြစ်ရဲ့အကြောင်းကိုပြောရင်းဒီနေ့တကယ်တရားကြီးကိုယ်တိုင်ကြိုးစားပြီးတော့အားထုတ်နေတာအရှင်အနုရုဒ္ဓဆိုတဲ့မထေရဒီအနုရုဒ္ဓဆိုတဲ့မထေရဟာလေသူ့ရဲ့ဆူတောင်းကြောင့်ဘာမှဆိုတာမရှိဘူးမရဘူးဆိုတာသူ့စီမှာမရှိဘူးဆိုတာအကုန်လုံးကုသိုလ်ကျင်တာအကုန်ပြည့်စုံတဲ့ပုဂ္ဂိုလ်ပဲဒီနေ့မှာ ဒါတကယ်ချင်း၆ယောက်မြတ်စွာဘုရားထံမှာတော့ပြီးယဟန်ပြုအဲ့ဒီယဟန်ပြုရဲ့ဝါရုံးချိန်ကကာလမှာပဲသူဟာဒိဗ္ဗစိတ်ကိုပင်ရင်ရဘာပင်ရင်ရလဲလောကရတစ်ထောင်လုံးကိုတစ်ပြိုင်နည်းနဲ့သူကြည့်နိုင်တယ်အဲ့လောက်မြင်နိုင်တဲ့သူရဲ့ဒိဗ္ဗစိတ်ကိုပင်ရင်ရဒါပေမဲ့သူဟာကိလေသာမကင်းသေးဘူးလောတာဘာလည်းမဟုတ်သေးဘူးသဗ္ဗရာဂအနာဂယဟန်ကမဖြစ်သေးဘူးဒါကြောင့်သူဟာတရားကိုစူးစမ်းပြီးအားထုတ်တယ် အဲလိုကြိုးစားအားထုတ်တဲ့ခါကာလမှာဘုန်းကြီးတို့ကအားထုတ်နေတဲ့အတန်ဝိပဿနာဉာဏ်လေးပေါ့ဗျာကာမတဏသုံးသပ်ဆင်ခြင်တဲ့ဉာဏ်ကနေစပြီးတော့ဝိပဿနာဉာဏ်လေးရှုမှတ်ရင်းနဲ့တုတ်တက်သွားသုတိယတရားဉာဏ်ပင်ကဉာဏ်တရားဉာဏ်အာရိလဝဉာဏ်မုသိကုကမြတဏှာစသည်ဖြင့်အဲမှာဖြစ်ဖြစ်ပြောတော့တေသာရုပ္ပခဏဉာဏ်အနုလောမဉာဏ်တရားသူဉာဏ်လေးရောက်သွားတယ် အဲ့ဒီအလုံးလုံးမှဉာဏ်ကနေရှစ်ဆက်ပြီးအားထုတ်ရင်အထက်ကုသလူဉာဏ်ဖြစ်တယ်။ကုသလူဉာဏ်ပြည့်စုံသွားပြီဆိုရင်ဟိုဘက်မှာမေဉာဏ်၊ဖူဉာဏ်ဒါတကယ်ဝိရိယဖြစ်ဖို့ပဲလို့။ဒါပေမဲ့အလုံးလုံးမှဉာဏ်ရောက်ပြီဆိုတာနဲ့ပဲရှစ်ကိုမတက်ခင်နဲ့ဉာဏ်ရပြန်ပြန်ကျသွား။ဉာဏ်ကြီးပြန်ပြန်ကျသွားတဲ့အခါကလည်းကြတော့သူကငါလို့ဒိဋ္ဌိစိတ်ကိုဘယ်ရင်ကြီးရထားတဲ့ပုဂ္ဂိုလ်တယောက်ကဘာကြောင့်ဒီလောက်ကြံ့ကြာနေရတာလဲ။ မာနဝင်နေတာပါဝင်နေတာလေငါတို့ဒိဋ္ဌိစိတ်ကိုအပင်ရင်ရထားတဲ့ပုဂ္ဂိုလ်ဟာလောကရတစ်ထောင်လုံးကိုအကုန်လုံးတစ်ပြိုင်တည်းကြည့်နိုင်တဲ့ပုဂ္ဂိုလ်ကဘာကြောင့်ဒီလောက်ကြံ့ကြံ့နေရတာငါကြိုးစားနိုင်ရင်ခဏလေးရအောင်ပါပေါ့ငါကြိုးစားတယ်မရဘူးဒီညာလူလုံးမှညာရောက်ပြီဆိုပြန်ကြအဲဒီလိုနဲ့အားထုတ်လိုက်တာဘယ်လိုမှတခါတရားတို့ကြီးမရတဲ့အခါကလည်းကြတော့စိတ်တည်ကြအဲဒီမှာသင်္သာရိပုတ္တရာမထေရမြတ်ကသွားတယ် ဘယ်ကိုသွားလဲရှင်သာရိပုတ္တရာမထေရမြတ်ကသွားပြီးတော့အရှင်များတပည့်တော်ဘယ်လိုဖြစ်နေလဲတပည့်တော်တရားကိုကြိုးစားပြီးတော့ခြံပြီးတော့လက်ရှိမှပါလဲရပြီးတော့လက်ရှိမှပါလဲဆင်ရရှောင်းရင်းလက်ရှိမှပါလဲလျောင်းရင်းတင်းရင်းလက်ရှိမှပါလဲတပည့်တော်ဒီလိုကြိုးစားပြီးရှုမှတ်တဲ့အတွက်ကြောင့်မို့တပည့်တော်အနုလောမဉာဏ်တရားကိုရတယ်ဗျာတဲ့အနုလောမဉာဏ်တရားတပည့်တော်ဖြစ်တယ်ဒါပေမဲ့အဲ့ဒီဉာဏ်ကလည်းဖြစ်နေကြဘူးဗျာဘာကြောင့်တပည့်တော်ဒီလိုဖြစ်နေရတာလဲ ဒီလိုစိတ်ကိုဒီငြိမ်ပြီးတော့ညှာပြီးတာဘာကြောင့်လိုဖြစ်နေရတာလဲအဲ့ဒီမှာရှင်သာရိပုတ္တရာမထေရကြီးကသိတယ်အလိုလိုကလည်းငါရှင်အလိုလိုသင်ဟာဒီဒိဋ္ဌိစိတ်ကိုဒီငြိမ်ကြီးကိုဘာလို့ဒီနဲ့ချက်ချက်ပြီးတော့သုံးနေရတာလဲဒီဒိဋ္ဌိစိတ်ကိုဒီငြိမ်ကြီးကိုသင်ခဏဖယ်ထားလိုက်ပါဒီဒိဋ္ဌိစိတ်ကိုဒီငြိမ်ကြီးရနေရတာလေဒီဟာကြီးရထားတဲ့ပုဂ္ဂိုလ်ကဘာလို့လဲကြာနေရမှာလဲဆိုတဲ့စိတ်ပါ မာနခံနေတယ်ပါခံနေတယ်မာနခံနေတယ်ဘုကုံရဲ့ယောဂီများတရားထုတ်တဲ့အခါမှာတတိထားကြရနော်ငါဘယ်ဒီတာမှာငါဘလောက်တော့မှထုတ်ခဲ့တာဘယ်နည်းနဲ့ငါညာစင်နေလာခဲ့တာဘယ်နည်းနဲ့ငါ့ကိုမျှဝေခဲ့လို့ငါမျှတော်ဝေခဲ့တာဒီငါတရားကြည့်ရခဲ့တာဘယ်နေရာမှာဟောဘယ်နေရာကလေးနဲ့ရက်တပတ်ကလေးနဲ့ရက်နမတ်ကလေးနဲ့ငါ့ကိုကမ္မဋ္ဌာန်းဆရာကပါအဆင့်ရောက်သွားတယ် သောတာပန်ဖြစ်သွားပြီသဗ္ဗရာကအနာဂါယန္တာဖြစ်သွားပြီငါ့ကိုဆုံးဖြတ်ပေးလိုက်ပြီလားငါဒီကရောက်တာမှဘယ်နဲ့ဒုက္ခဖြစ်တဲ့ဒီတော့ကောင်းကောင်းမမြင်သေးဘူးဆိုတာဘာကြောင့်လဲဘာကြောင့်မလို့တက်တာလဲဆိုရင်မာနပါခံနေတာလေမာနခံနေတာငါဘယ်ဆရာတော်ကြီးနဲ့အာထုတ်ခဲ့တာငါဘယ်ရေးတာမှငါဘယ်လိုအာထုတ်ခဲ့တယ်ငါဘယ်နေရာမှာဆင်းရဲစခန်းတွေအချိန်မောင်းများစွာငါဝင်လာခဲ့ အဲ့လိုမာနတွေခံနေပြီဆိုရင်ရှေ့ကိုတရားတွတ်တက်ပါမလားအခုဘယ်လိုလုပ်တာမဖြစ်ဘူးအဲ့ဒီဒိဋ္ဌိစိတ်ကိုဘယ်ရင်ကြီးတောင်မှရတာဘာကြောင့်ဒီတရားလောက်ကြာနေရတာလဲအဲ့တော့ဘာကြောင့်ဒီလိုကြာနေရတာလဲဆိုရင်ခါတော့မာနလေးခံနေဒီလောက်ကြည့်အောင်ခါတော့ဖြစ်နေရတာဘယ်လိုကြောင့်လဲဥပ္ပစ္စာတွေလည်းဖြစ်တယ်ဒီလိုတရားတွေဒီလောက်ကြိုးစားပါလို့ကျင်တဲ့အခါလည်းတရားမှုမရတဲ့ကတ္တနာကြတော့ဟောပူပန်မှုဆိုရင်ကုက္ကုစတယ်မလားဘူးလား အဲ့ဒီမှာမာနဥဒေသာပုဂ္ဂုသအဲ့ဒီမှာဝန်ခံရတယ်။အဲ့လိုဝန်ခံနေတဲ့အတွက်ကြောင့်တရားရင်တွတ်တယ်ရလား။ဒီယောဂီတို့တရားအထုတ်နေတဲ့အခါမှာဥဒေသာစိတ်ကြံ့ဝင်နေတဲ့ယောဂီပုဂ္ဂိုလ်တရားတရားတွတ်တယ်မလားမတွတ်တယ်ဘူးလား။ဘာတရားတွေရမှရမှမလား။သူများတွေကဘာတွေတွေ့တယ်၊သူများဘာတွေမြင်တယ်ငါဘာမှမမြင်ဘူး။ငါဘာမှမတွေ့ဘူး။အဲ့လိုပူပန်နေတဲ့ပုဂ္ဂိုလ်တရားတော့တရားရပါမလား တရားအထုတ်တဲ့အခါမှာတရားတရားလို့ရင်ကြောင်းကြမှုတောင်းတမှုဒီလိုကုပြင်ရမယ်။ဘာပြင်ရမှာလဲ။ဒီကြောင်းကြမှုနဲ့တောင်းတမှုဒီလိုကုပြင်ရမယ်။အဲ့ဒီကြောင်းကြမှုဆိုရင်အဲ့ဒီမှာငါရမှာရပါမလားဖြစ်မှာဖြစ်ပါမလားဆိုရင်ကြောင်းကြမှုကလုံးဝပြင်ရမယ်လို့ပြောတာ။တောင်းတမှုဆိုရင်လောဘ မပါဖြစ်ရစေတထိုင်နဲ့ဘလို့ဖြစ်ရစေဘာလို့ပြုရစေဘာလို့မြင်ရစေတို့ရူတို့အကျင့်လျင်ညာတို့အသိဉာဏ်ဖြင့်နေအောင်လျင်ညာကဘာသိဉာဏ်နဲ့တွေ့ကျင်တာအဲ့တော့အဲ့တော့တောင်းတနေဆိုရင်လည်းဒီပုဂ္ဂိုလ်လူကျင်တဲ့တရားရပါမလားလူကျင်မှုအားကြီးတဲ့ပုဂ္ဂိုလ်မှာမြင်သေးမှုဆိုတာဖြစ်နိုင်ပါမလား လိုချင်မှုအားကြီးရင်ပူလောင်မှုအားကြီးရင်တိတ်လိုချင်တဲ့ပုဂ္ဂိုလ်တိတ်ပူလောင်လာတယ်လိုချင်မှုမရှိတဲ့တည်းလုံးဝငြိမ်းလိုချင်မှုမရှိရင်ပါဖြစ်မယ်ငြိမ်းရေးသွားမှာပဲဒါကြောင့်လိုချင်မှုအားကြီးနေတဲ့ပုဂ္ဂိုလ်တရားကဘယ်တော့မှငြိမ်းရေးမှုမရနိုင်ဘူးဆိုတာကတော့ခင်ဗျားတို့ယောဂီကဆုံးဖြတ်ချက်ပိုင်းပိုင်းနဲ့နဲ့ချက်ဘယ်တော့မှငြိမ်းရေးမှုဆိုတာမရနိုင်ဘူး ဒါကြောင့်အဲ့ဒီကြောင်းကြမှုတွေများနေတယ်ကြောင်းကြမှုတွေများနေတယ်ဒီပုဂ္ဂိုလ်ဘယ်တော့မှတရားမရတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာတရားလို့ခြင်းရင်ကြောင်းကြမှုကြောင်းကြမှုပြင်းပြင်းနဲ့သစ္စုပ္ပါတဲ့တဲ့ဒီပေါ်လာတဲ့အာရုံကြီးသစ္စုပ္ပါတဲ့တဲ့ဒီရှုသွားရင်မကြမ်းမီမှာသုတိတိမူသမာဓိဖြစ်ပြီးယောဂဖြစ်ဖြစ်ဝိပဿနာဉာဏ်နဲ့ဖြစ်ဖြစ်ဖြစ်ပြီးတော့နောက်တော့ယောဂနှစ်ပါးကိုပြန်သိရဖြစ်တဲ့အရေးကြီးတဲ့ဒီပါကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလား အခုဒီအလုပ်လုပ်တာအချိန်မှာသောသောကဆိုရဲ့မာနဝင်နေတယ်။ဘုရားထုတ်တဲ့အခါမှာဘုန်းကြီးပညာမာန၊ယာရုမာနပစ္စည်းမာန၊ဘုံမာနအဲ့အခင်းမာနစတဲ့မာနဘုရားအတိုင်းဝိုင်းမာနဘုရားရေတရားအားထုတ်တော့တယ်ဆိုရင်အဲ့ဒါတွေယူလာရမှာလားချထားရမှာလားကြောင်းပေါ်ပါထားပြီးခဲ့တော့တိမ်မာဖြစ်ပြီးမပြောပြအောင်ထုတ်လဲထုတ်ပါလေတော့ကြောင်းတော်ကြီးပဲလေတော့ဒီမှာတော့ ဒီကဆရာတော်ရဲ့ပြောကြားတဲ့အတိုင်းသာလိုက်လာပြီးကြိုးစားသွားရရဖြစ်တယ်။အခုဒီမှာသင်္ဒုတ်တပတိကိုရှင်သာရိပုတ္တရာအရှင်ကြီးကတဲ့မှာဒီမာနကိုခံနေတယ်။တဲ့မှာဒီလိုဥပ္ပစ္စာကိုရှင်နေတယ်။တဲ့မှာဒီလိုပုဂ္ဂိုလ်စာကိုရှင်နေတယ်။ဒါတွေကိုအနအပါလေးထားပြီးတော့စိတ်ကြီးကြီးထားပြီးတော့အထုလိုက်သူဒီစိတ်ကိုလျှော့တယ်။အဲဒီမှာလျှော့ပြီးအထုလိုက်တဲ့ခန္ဓာလာကြောင့်မှာလက်ရေရောမျောပြီးတော့သောတာပန်သာကနာ ဆုံးဉာဏ်တော်ဖြစ်နေပြီးဖြစ်သွားတယ်နိဗ္ဗာန်ကိုမျက်မှောက်ပြုသွားတယ်ဘာကိုမျက်မှောက်ပြုသွားလဲဒီအဲ့ဒီကြတော့မှကောင်းကုန်းပေါ်ကနေပြီးတော့အခုကြည်ရင်ကျော်မျောသွားတာဟုတ်ကြတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းတရားအားထုတ်ပြီးဆိုရင်အဲ့ဒီမာနတရားဘုန်းကြီးယောဂီများတောင်းကုန်တောင်းနဲ့တူတယ်တောင်းဖို့တင်တာနဲ့တူတယ်ဘယ်ဖို့တင်တာနဲ့တူပါလဲနော် ဒီအဲ့ဒါလေးကိုဘုန်းကြီးတို့မနေ့ကရှာပေးခဲ့တယ်နိအဲ့ဒီဆောင်ပုဒ်လေးကိုပြန်ပြီးတော့ဆိုကြည့်ရအောင်နော်မနေ့ကနှစ်ပုဒ်ရှာခဲ့တယ်နှစ်တဲ့တွေ့တာရေလေမှာမှန်စွာမြုပ်တော်သည်ဆိုကြည့်လိုက် တတုံးကြီးရောလာမှာအဖြစ်ဖြစ်ချက်နဲ့တွေ့သွားပြီဆိုရင်သမုဒ္ဒရာမရောက်နိုင်ဘူးတဲ့အခုယဟန်သင်တို့လည်းဒီအဖြစ်ဖြစ်ချက်မှာလွတ်သွားရင်မဂ္ဂင်ရင်ရောရောပြီးနိဗ္ဗာန်ကိုရောက်မယ်အဲ့တော့ဒီအဖြစ်ဖြစ်ချက်မှာဘုန်းကြီးတို့လေးချက်ပြီးခဲ့တယ်ဘယ်နှချက်ပြီးခဲ့တယ်နော်ဒီလေးချက်ပြီးခဲ့ပြီနောက်တစ်ခါနံပါတ်5ကပါလေဆိုတော့လူစေတာပါကြတယ် ကောလူကောဗန္တိမနုဿေတာဟောဗန္တိဘုဒ္ဓေဝတော်နှင့်တပ်ပါတော်မူသောမြတ်စွာဘုရားမနုဿေတာဝသေယတတ်တော်သူသည်ကောလူကောဘေဘာမိခေဟာဗာမိမြတ်စွာဘုရားသေယတတ်တော်သူဆိုတာဘာလို့ဆိုလိုပါသလဲဒီကမ္မဘုရားရှင်ကိုရောမြတ်ကြီးကဣဒဘေကုကိဣဒဘေကုကိသံသာတော်ဝိရတိတဟနန္ဒီတဟဒောကိတုကိတေတုတုခိတော ဒုက္ခိတေသူဒုက္ခိတောဥပ္ပန္နေသူကိစ္စကရဏိယေသူအတနာတေသူယောဂအာပစ္စရိယံဥပ္ပတိဘေကုမနုဿကံဘေကုယံဣရာဣလာနာရောသတိလူတို့နှင့်သံတတော်ယောသောတိဖြစ်၍ဝိဟရတိနေယဟံတိကာမရောမနေကြတဲ့ပုဂ္ဂိုလ်၏ သာသနာဝန်ထမ်းရှင်ဟန်ဖြစ်ကြတဲ့ပုဂ္ဂိုလ်ကြီးဟာလူတွေနဲ့မတက်မတော်ရောနှောနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်လူစေခံရတယ်၊ကာစေခံရတယ်။ဒီလူတွေနဲ့မတက်မတော်ရောနှောနေလို့နေပြီးဖြစ်ရဝိသရတိလေ။ဘာမလီအတူတကွနှစ်တဲ့ဝမ်းမြောက်ခြင်းရှိသည်။ဘာတော်ကြီးအတူတကွစိုးရင်ခြင်းရှိသည်။ မိမိရောနှောနေတဲ့ပုဂ္ဂိုလ်တွေကတခါလည်းပစ္စည်းတို့ဇာတိဆောင်ရသမျှကြိုးစားတဲ့ပစ္စည်းတွေတိုးတက်လာတဲ့ရဲ့တည်းရဲ့ဇလာရဲ့ဇလာတနေ့တနေ့ဒီဘဥစ္စာတွေတိုးတက်လာလို့ဒကာရမရင်းရင်းနဲ့ရောနှောနေတဲ့ဒကာရမကိုပျော်နေရင်အဲ့ဒီဟာလေသူလေးရောပြီးပျော်နေမိမိရဲ့ဒကာရမအကြောင်းတစ်မျိုးမျိုးကြောင့်ဒုက္ခရောက်ပြီး ပူပင်သောကကိုဆွေးမှုတွေဖြစ်နေပြီဆိုရင်သူပါယောဂီကိုဆိုရင်တရားလူတွေနဲ့ယုံတော်ပြီးတော့လေနောက်သူကြီးတွေလူလူတို့ဤချမ်းသာခြင်းတို့ရောက်ကုန်ပြီရှိတော့သူကြီးသောချမ်းသာခြင်းတို့ရောက်ပြီလူတွေချမ်းသာရင်လည်းသိချမ်းသာတယ် ဒုက္ခတိသူသူတို့ဒီဆင်းရဲခြင်းတို့ရောက်ကုန်ပြီဖြစ်တော့ဒုက္ခတော်ဆင်းရဲခြင်းတို့ရောက်ပြီလူတွေဆင်းရဲပြီဆိုရင်လည်းလူတွေလူတွေစိတ်ဆင်းရဲနေပြီဆိုရင်လူတွေစိတ်ဆင်းရဲနေတယ်ဒိဋ္ဌာသမီးရေတို့အမှုဒိဋ္ဌာနဲ့အမှုဝင်အမှုရှိတို့ဒီဥပ္ပန္နေတို့ဖြစ်ပေါ်ကုန်ပြီရှိတော့အတနာမိမိတိတေတုတို့အမှုဝင်အမှုရှိတို့၌ယောဂံအာတုခြင်းတို့အပစ္စတိရောက်ပြီမိမိရောသောနေတဲ့ဓမ္မစိတ်မှာ အမှုကိစ္စဘောလာဆိုရင်သူကဒီမှုကိစ္စတွေကိုလူတွေနဲ့ရောနှောပြီးလုပ်ကြတယ်လုပ်အလုပ်တွေကိုယဟန်ကဝင်ပြီးလုပ်နေတယ်ဆိုတော့သာသနာတော်ပြည့်စုံနေရှိလိုက်ရင်ရှိလို့တင့်တော်ရလားမတင့်တော်ဘူးလားလုံးဝမတင့်တော်ဘူးနောက်ဆုံးဦးတိတ်မှာကျန်တော်တပါးမြင့်စဉ်ဒီပါကဝင်ထွက်ဆွမ်းခံချိန်မှာအပကျန်နေတယ် အချိန်လေးမှာဝင်ထွက်သွားလာနေတာကိုနေ့စဉ်တွေ့နေရရင်သာသနာတော်ကိုကြည်ညိုတဲ့မျက်စိနဲ့ကြည့်နေဆိုရင်အဲ့ဒီပုဂ္ဂိုလ်အဲ့ဒီအိမ်တင့်တော်လားမတင့်တော်ဘူးလားဒါတော့ကိုယ်ရည်နဲ့ရောတော်ဝင်ထွက်နေတာအသင့်တော်အဲ့ဒီတော့ရောတော်နေတဲ့ယဟန်ဟာလည်းပရိယတိသဗ္ဗေကျမ်းဂန်ရှင်ရာပို့ချ သင်္ချာပို့ချဒီတိစ္ဆာပေတွေကိုလေ့လာကျင့်အံဒါတွေကိုပရိယတ်တိသာသနာတာဝန်ကြီးဆောင်ရွက်နိုင်ပါမလားဒီဆောင်ရွက်နိုင်သူစိတ်ထဲမှာဒီလူတွေရဲ့အမှုကိစ္စပဲသူစိတ်ထဲရှိတယ်အဲဒီလိုပฏิပတ်တိဆိုတဲ့ဘုန်းကြီးတို့ဒီမှာဝိပဿနာဆိုတာဝိပဿနာအကျင့်ရတရားနဲ့ရှင်းပြအားထုတ်နေပါလေဆိုတဲ့ဒီပฏิပတ်တိဝန်ဆောင်ဖြစ်တဲ့ဉာဏ်တော်ဆိုရင်လည်း ဒီလိုလူတွေရဲ့ရောတော်ပြီးတော့ရောဖြစ်ဖြစ်တယ်ဒီလိုသွားလာဝင်ချက်နေမယ်ဆိုရင်ဒီဝိပဿနာဒုရဖြစ်တယ်ပฏิပဒဝိပဿနာအကျင့်တရားကိုသူအချိန်ကြီးအားထုတ်နိုင်ပါဦးမလားလုံးဝမအားထုတ်နိုင်တော့အဲ့ဒီလိုဖြစ်နေပြီအဲ့ဒီပုဂ္ဂိုလ်အဲ့ဒီယန္တာလူစေခံရပါစေခံရလူစေခံရတယ်တဲ့ဒီသာကြီးရေတို့ ဒိဋ္ဌကရဏိရေတို့အမှုငယ်မူကြီးတို့သည်ဥပ္ပံမေတို့ဖြစ်ပေါ်ကုန်သောအတ္တနာမိမိတေတုထိုအမှုငယ်အမှုကြီးတို့၌ယောဂံအထုခြင်းကိုယောဂံအထုခြင်းတို့အပစ္စတိရောက်ဤဒိဋ္ဌုယဟံအယံဤကဲ့သို့လူတွေနဲ့မသိမတော်ရောနှော၏နေတိုင်းခြင်းကိုမနုဿရာဟောလူတည်းတည်းကိုဟောတည်းကိုသူအပ်ပါပေ၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်တရားရှင်ကိုယ်တော်မြတ်ကြီးသည်အဝဇ္ဇကောင်းစွာမသွေဟောကြားတော်မူခဲ့ပါသည်တည်းအဲ့ဒီလိုယဟန်ဖြစ်တဲ့ပုဂ္ဂိုလ်ကကန္နာဥဒပရိယတိသဗ္ဗေသင်္ချာပို့ချယောအန္တရစေပြီးတော့နေတဲ့ပုဂ္ဂိုလ်ဝိပဿနာဒုဒဆိုတဲ့ ပฏิပတ်တိပြည့်စင်တွေကိုသင်ကြံပွားများအားထုတ်နေတဲ့ဉာဏ်ဟာလူရင်းမသိမဲ့တော့အနေအချင်းရောနှောနေမယ်သက်သာနေမယ်သွားလာနေမယ်ဝင်ထွက်နေမယ်အဲဒီလိုမိမိရောနှောသက်သာနေတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာချမ်းသာပြီဆိုရင်ကိုယ်လည်းရောပြီးချမ်းသာသူတို့စိတ်ထဲမှာအလုံးစင်ရဲ့ပူပင်နေကြတယ်ဆိုရင်ကိုယ်လည်းရောပြီးတော့ပူပင်စင်ရဲ့အဲဒီ ဒီရောတော်နေတဲ့ပုဂ္ဂိုလ်ရဲ့အမှုကိစ္စငယ်အမှုငယ်အမှုကြီးတွေပေါ်ပေါက်လာပြီဆိုရင်လည်းမိမိနဲ့စင်တော်ဤမတော်ဤဆိုတာမစဉ်းစားဘူး။အဲဒီအမှုငယ်အမှုကြီးတွေအမှုကိစ္စကြီးငယ်တွေကိုကိုယ်တိုင်နဲ့အားဖြင့်လူတွေရဲ့ပြုလုပ်ရမယ်အမှုကိစ္စတွေကိုကိုယ်တိုင်သွားလာပြီးတော့လုပ်ကိုင်ဆောင်ရွက်ပြီးနေဆိုရင်တဲ့ဒီပုဂ္ဂိုလ်ဟာမဲ့ရင်ရင်ရင်ကြောမျောနိုင်ပါမလားဗျာ။လုံးဝ ကိုမမျောနိုင်တော့ဘူးလုံးဝမမျောနိုင်တော့ခုကမှတချို့တချို့ပုဂ္ဂိုလ်တွေရှိတာအဲမှာဘုန်းကြီးကတော့ကိုကြီးတို့ရေချုံတော်သာနာဣဒ္ဓမှာခုတုံးလဘဉာဏ်တော်ဤတုံးလဘသိက္ခာရှင်ဒီမှာဒါလည်းဒါနဝရဏနေသိက္ခာရှင်ဆိုတာဒါဆိုသိက္ခာရှင်ဖြစ်တဲ့ပုဂ္ဂိုလ်ဟာကလေးငယ်လေးတယောက်ကိုကောက်ပြီးရှိဖို့ပွင့်ရှိနေရင်ဘုရားမြင်ရတဲ့ပုဂ္ဂိုလ်ကြည့်ရတာ တင်တော်လားတင်တော်ဘူးလားဘာမှမတင်တော်ဘူးတဏှာဝန်တန်းဖြစ်နေတဲ့ပုဂ္ဂိုလ်တို့ကဒီကလေးလေးကိုယ်ကြည့်သွားလာနေတာရှိတယ်မကောင်းတဏှာမျက်စိနဲ့ဒီလိုမှဖြစ်မကောင်းယဟန်တော်ကဘာပဲဖြစ်ဖြစ်ဒီနည်းနဲ့ဘယ်လိုတွေးတာဆက်တော်နေတာပဲဖြစ်တယ်အဲဒီမှာကလေးကိုကောက်ပြီးကြီးနေလို့ဆိုရင်နှမ်းပြီးကြည့်ပါအဲဒီယဟန်တော်ရဲ့ကလေးနဲ့တခါရရှိပြီးသွားလာနေတာလေးရှိရရင် အမြင်မှာသိတော့လားမသိတော့ဘူးလားဆုံးမသိတော့ဘလို့ပဲတွေ့တာဆက်နေမသိတော့ဒါကြောင့်ဒီမှာတော့ယဟန်တော်ယဟန်တော်ရဲ့ဝိနည်းကိစ္စကိုရပြင်းပြင်းချင်းချင်းနေဖို့ဘုန်းကြီးတို့ယဟန်ဖြစ်ပြီးဆိုတဲ့ဟိုကဒီမှာဝိနည်းအဆုံးမှာသိတာအဲ့တော့ဘုန်းကြီးတို့ရဲ့အသိတော်မှာအဲ့ဒီလိုမသိမတော့ဒီဒီမှာသွားလာဝင်ဆက်တချို့ပုဂ္ဂိုလ်တွေကဒီဒီမှာသွားပြီးတော့အဲ့ဒီ ခင်းနေပေါက်ကွဲပေးနေတာလည်းရှိတာပဲရှင်နေရာချုပ်အိမ်အဲတချို့ပုဂ္ဂိုလ်တွေကလည်းအဲ့ဒါဒီညာဟောဖြစ်တဲ့ပုဂ္ဂိုလ်ကလောက်ကကြီးနေကြလို့ဆိုတဲ့သဘောတူတက်ခံနေတာရှိတာတဘုန်းကြီးတို့ဒီမှာအမြင်မသက်တော်တာလေးတွေရှိပါလေ။သွားရလာရင်လည်းရှိနိုင်တယ်။သွားရလာရင်ရှိတယ်တချို့ဟောဒီမှာနန်းသေးသေးတယ်လေးတွေမှာတချို့ရဟန်းတော်တွေ အဲဒီမှာလမ်းပြည်တိုင်းမှာနေရင်ထိုင်နေတာနေရင်အဲ့ဒီဈေးဆိုင်ကလောက်ပြရှိတာလေဝါကြီးဘဝလောက်ပြတော့ဘဝမတရားမှဘဝစိတ်တရားရှိတော့သူတင်ကန်းနဲ့ဆက်ပြီးချမ်းသာသွားတာတောင်ဖြစ်တယ်။ကဲဒါလူအလုပ်ကြီးလုပ်နေတာဆိုတော့အဲ့ဒီပုဂ္ဂိုလ်ဘာဆယ်ခံရလဲ။သင်အဲ့ဒီပုဂ္ဂိုလ်ပရိမတ်တိတောင်သူဆောင်ရနိုင်ပါဘူး။ဆိုပရိမတ်တိဖြစ်ရင်သူဖြစ်နိုင်ပါဘူးလား။ဆိုမဂ္ဂင်ရေရင်ရောရောနိုင်ပါဘူးလား။ မညောနိုင်တော့တဲ့အတွက်နိဗ္ဗာန်ဆိုတာတော့ရောက်နိုင်ပါဘူးလားမညောနိုင်တော့အဲ့ဒါကိုလူစေဆံရတယ်ခေါ်တာအခုခေတ်မှာမဟုတ်ပါဘူးဒီလိုလူစေဆံရတာကိုကိုယ်တို့လက်တော်ဘုရားသာသနာဘုရားရှင်လက်ထက်တော်ခြေကသာသနာရှိပါတယ်အတ္တတိကုဏပတုကာဆိုတဲ့ယဟန်တော်အဲဒီမှာသုတ္တရီဆိုတဲ့မြို့မှာဒီအတ္တတိကုဏပတုကာဆိုတဲ့ယဟန်တော်ရဲ့အဲဒီမှာအခုပြောတဲ့လူစေဆံရ လူတွေရဲ့ရုံတော်ကြီးကြတယ်အဲဒီမှာရှိကြတဲ့ဓမ္မတွေလည်းကိုယ်ကိုယ်ပိုင်မှာလည်းအပြက်ကရာပြက်ကရာမှနဲ့ရဟန်းတော်ရဲ့ရဟန်းဝိနည်းနဲ့နေတာကိုကြည်ညိုကြအဲလိုရဟန်းတော်ရဲ့ရဟန်းဝိနည်းနဲ့နေတာကိုကြည်ညိုရင်းကနောက်ဆုံးကြတယ်ကိုယ်အမှုကိစ္စလေးကိုဆောင်ရွက်ပေးလာတဲ့ပုဂ္ဂိုလ်ကိုသာပို့ပြီးတော့ကြည်ညိုလာကြတယ်ဘုန်းကြီးတို့ဒီကိုပြောမှာ ဒီဝတ္ထုမှာတမန်ကြီးတရားရှိတယ်။အဲဒီမှာဝတ္ထုကြောင့်လေးကိုဖတ်ရတယ်။အဲဒီတမန်ကြီးမှာသမီးလေး၃ယောက်ရှိတယ်။စီးပွားရေးလည်းကောင်းတယ်။ဘာသာရေးလည်းညမကြလို့လေးစားကြတယ်။အိမ်မှာသုံးခံကိုတော်ရေးရှိတယ်။အဲဒီသုံးခံကိုတော်ရေးကိုအမေဥဆောင်ပြီးတော့သမီးလေးတွေခါတဲ့ကောင်းကောင်းရမပြတ်ရဘူး။ဒီသုံးခံသံဃာတွေကိုဒီလိုတက်တယ်နော်။တနေ့မှာသူတို့ရဲ့ရတဲ့ဘဝနည်းတော့ သူတို့နေရတာလည်းပါဖြစ်တယ်မီးလောင်တဲ့ခါကလည်းကြောင့်ချို့ချို့တန်တာတွေကဘယ်လိုဆုံးမကြီးလဲပါပါလို့မသိဘူးကြီးတာကြီးလာပြီးတဲ့ခါကလည်းကြောင့်ဒီထဲမှာပါလိမ့်မလို့လို့ဆိုဒီထဲမှာပစ္စည်းတွေတကားလဲဆွဲယူထားဖို့တဲ့မီးလို့ရဖို့အဲ့လိုမီးလို့ရဖို့ပြီးတော့ဒီအဲ့ဒီမှာအေးတော့မီးမလောင်ပါဒါပေမဲ့လို့ဒီကရဟန်းတော်တွေကဆွမ်းလောင်းတဲ့ရဟန်းတော်တွေက လာပြီးတော့သေယူပြီးတော့ဒီကနေ့ထံပို့ပြီးထုတ်ပြတယ်ထုတ်ပြီးဆောက်ရှောက်ပြီးတော့ဘာမှမပြတ်ဘာမှမပြတ်သေးဘူးကောင်းရည်ရည်တည်တာဒါနဲ့ဝမ်းမြောက်တာစိတ်ထဲမှာဝမ်းသာနောက်ရကြတော့ဆောက်တာပြန်လဲဆုံးနေပါလေခါတိုင်းလိုပဲချက်တယ်နောက်တော့ဆောက်တာကြွတယ်ကြတော့ရမ်းတော့ပါနေ့စဉ်နဲ့ဆောက်တာကြတယ်နေ့စဉ်နဲ့ဒီလိုပဲဒီလိုပဲဆွမ်းလောင်းနေတာဒါနဲ့ဒီရန်တော်တွေကအဲ့ဒါညတော်ကြီးချပြီးတော့ခါတိုင်းလိုပဲကိုယ်တည်နေကြွ ကြွတဲ့အခါကျတော့အမေလို့တဲ့ပုဂ္ဂိုလ်ကသမီးတို့ကမယ်သူပြန်လာပြီဆန္ဒလာကဲတို့ဦးလေးလာနေပြီတို့တို့လေးတို့ဘီးဆိုင်ကြတာတို့ကိုယ်လေးအဲ့မှာဆန္ဒလာဆိုတဲ့အခါကျသမီးကဟင်းညတော့ကဒီကိုယ်တော်မလားအင်းဒီတော့မှဒီကိုယ်တော်လာမပါအဲ့တော့တခြားကိုယ်တော်တွေလည်းပါတယ်ဒီကိုယ်တော်မပါသမီးတို့မကြည့်ရဘူးမကြည့်ရဘူးဆိုတော့မလားဟို အမေဖြစ်တဲ့ပုဂ္ဂိုလ်ပဲဖြစ်မလဲကဲညီတို့လည်းညီတို့ကိုတော့လည်းညီတို့ငါလည်းတနာကိုတော့လည်းနာငါလောင်းပါမယ်ဆိုပြီးတော့အမေကအမေကလည်းဒါလည်းကုခတ်ပြီးတော့ဒီကိုတော့လောင်းပါအဲ့ဒီတို့ကိုကူညီပေးလိုက်တဲ့အတွက်ဒီကူညီပေးတဲ့ရဟန်းတော်တွေကိုပို့ပြီးတော့တို့တွေရဲ့ကြည်ယိုးလာတယ်ပို့ပြီးတော့ရင်းနှီးလာတယ်ဆိုတာဒါသရာအစ်စ်မှာဘူးသရာရဲ့စစ်မှန်တဲ့သရာတရားကြီးဖြစ်ပြီးသွားခင်မယ်မှုကြီး မိတို့ကိုကြီးရဲ့ဆိုတဲ့ကျေးဇူးတင်ကိုပါလာအဲ့လိုပါလာတဲ့ဒါသစ္စာမှာမဟုတ်တော့ဖြစ်သွားတယ်အဲ့လိုပဲအခုဒီမှာကိတ္တာကြီးရုပ်မှာသိကြတဲ့ပုဂ္ဂိုလ်ကလည်းဒကာရမကအဲ့လိုဖြစ်သွားတယ်ဒီအတ္တတိကုဏပုဒ္ဒယဟန်တော်တွေကဒကာရမတွေရင်ခဏလေးဒကာနေကောင်းတာမဟုတ်လားဒကမာကြီးရောဘာလို့နေနေကောင်းလားဒကမာကြီးတွေ့ရမယ်ဆိုရင်ဒကမာကြီးတနေ့တည်းစားကောင်းမှာမဟုတ်လား ဒီနေ့ပါရင်လုပ်နေတယ်ဒီလိုကိုနှုတ်ဆက်ကြနှုတ်ဆက်ကြတော့ဟိုတက္ကမကြီးကလည်းသဘောကြီးကြအသာကြီးကလည်းသဘောကြီးကြအဲ့လိုတော့အိမ်မှာရှိတဲ့ဒီဒီကလေးကလေးတွေလိုက်အိမ်မှာနှုတ်ဆက်ဒါအိမ်မှာပါလို့ရှိရှိလုပ်ကြရှိတာလုပ်ကြပြီးဝင်ထွက်သွားတာကြုံကြုံကြုံကြုံကြုံကြုံနဲ့ဆိုတော့အဲ့ဒီမှာဒီကိုယ်တော်ရဲ့မှာဒုက္ခတွေဖြစ်နေတာရှင်ယောဇာကောင်းလိုက်ပါလေကိုယ်တော်ကိုယ်တော်ဖြစ် အဲဒီမှာတော်တော်ကိုကြည်ညိုကြကောင်းပြီဒီကိုယ်တော်တွေကိုပဲကြည်ညိုနေအခြားခြားဘုရားရှင်ရဲ့အဆုံးအမတဲ့ဝိနည်းသိက္ခာပုဒ်တဲ့နေရတဲ့သံဃာတော်တွေဖြစ်မှနေခြင်းဖြစ်တော့နေလို့ဖြစ်တော့တရားဓမ္မများစုရမှမသိတော့တရားမှမသိတော့အဲလိုသူတို့ရဲ့ယုံတော်ပြီးတော့သက်ခံနေတဲ့ပုဂ္ဂိုလ်အိမ်မှာသောတော်ကတော့မိမိလောင်သွားတယ်ဆိုရင်ဒါပြီးဝိုင်းလို့ပြီးတော့ဒီလိုဖြစ်တော့ဘာဖြစ်တော့အိမ်ကပုဂ္ဂိုလ်တွေလည်းစိတ်ထဲမှာ စိတ်ပြင်းမှမှုစိတ်ဆင်းရဲမှုဖြစ်ရင်ဒီတန်ခါရတဲ့ယောဂီစိတ်ပြင်းမှလည်းသူတို့အတွက်ပူပင်ပေးဒါသူတို့တရားစီဝါရေးလုပ်ငန်းတွေအောင်မြင်လို့ဒါလည်းဝမ်းမြောက်ဝမ်းသာဖြစ်ရင်ကိုယ်တော်လူသားတွေဝမ်းမြောက်ဝမ်းသာတာကလည်းဝမ်းဝမ်းသာဖြစ်ကြတယ်အဲ့လိုဆိုတော့ဒီပုဂ္ဂိုလ်တွေကရှင်ယူတရားကောင်းတဲ့ပုဂ္ဂိုလ်တွေဒီလိုယုံကြည်ပြီးတော့ဒီပုဂ္ဂိုလ်တွေကိုလည်းကိုယ်ပဲသိကြတယ် အဲ့ဒီပုဂ္ဂိုလ်ကြီးဒီနေ့သုံးတာမလားအကြောင်းပြောင်းလိုက်ပါလိုက်ပါပြီးတော့ပါရှိလို့ပညာရှိလို့လည်းသွားပြီးလောက်ကံသေးတယ်ဆောဆိုရင်ဒီမဆိုင်မကောင်းတဲ့ဆုံးတွေပါတော့ပုဂ္ဂိုလ်ကြီးအဲ့ဒီလိုဒီလိုနဲ့ဒီကိတ္တာကြီးရုပ်ရဟန်းကောင်းကြီးမနေနိုင်တော့တနေ့မှာရဟန်းတော်တို့တပါးတရင်ဝါသာပြုတ်လို့တောင်းရှိရုပ်ကိုသွားတာမြတ်စွာဘုရားကအဲ့ဒီမှာကိတ္တာကြီးရတဲ့ကြောင့် ရောက်တဲ့အခါမှာသုခတိရောက်တဲ့အတွက်သင်္ကန်းလေးကိုပြိပိုက်ဆုံးခံကြွားမျက်လုံးရှာဘယ်လိုကြည့်ဖြည်းဖြည်းလေးရှုမှတ်မှုတည်လေးနဲ့ပေါ်မနေမမြန်လေးကြွားအဲ့ဒီမှာလမ်းတွေ့ဘေးအိမ်ကမှခေါ်လာတာရှိလူတွေကတွေ့တဲ့ပုဂ္ဂိုလ်ကိုယ်တော်နဲ့ပေါင်းနေတာတုံလေးတုံလေးမျက်နာလည်းပဲတည်လိုက်တာရုပ်ကိုယ်တော်နဲ့ကြွားပါရုပ်ကိုယ်တော်ရောဝိညာဉ်ကိုကျုံ့ပြတယ်ဒီတော့ ဖြစ်ဖို့လိုရင်မျက်နှာလိုရတဲ့ခါကျမျက်မှောက်မှာဖြစ်တယ်မျက်နှာမှာကျင်းနေဒီလိုမျက်နှာကြည့်တီတီကြီးနဲ့သွားလို့ကတော့ဒီရွာထဲမှာအမလေးဘာမှမရဘူးကအမှန်အဲ့လိုဟုတ်အဲ့ဒါနဲ့ပြောကြဆိုကြတော့ဒီကိုယ်တော်လေးကလည်းဒီလိုပဲဆုံးဖြတ်ရအောင်မတကားတူอ่ะအဲ့ဒီမရှိလေးကိုပြန်ကြည့်ပြီးတော့ဒီကိုယ်တော်ဆင်းရဖို့မကောဘူးအဲ့ဒီကအနန္တသွားအနန္တသွားပြီးတော့ရှင်ဘုရားဆံများပြည့်စုံပါလား မပြည့်စုံဘူးကရှင်တရားတပိတော့နောက်ကျွားပါဗျာတပိတော့နောက်လိုက်ချက်တကားပြတ်သွားတယ်တက်သွားပြီးတဲ့ခါကျတော့မှအိမ်မှာရောက်ရောက်တဲ့ခါကျတော့မှအိမ်မှာပဲဆုံးမကတ်ဆုံးမကတ်ပြီးတဲ့ခါကျတော့ရှင်တရားကိုကျွားပါလေပြီးတကားမြတ်စွာဘုရားသွားဖို့မလို့တာဝတိရုပ်ကိုကျွားပါလို့ခေါ်ဒီလိုဆိုရင်တပိတော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကိုရှောက်ပြပါဗျာတပိတော့ ဒီတိတာပြည်ရင်မြုပ်ကတည်းကမတူမြတ်စွာဘုရားကိုခြေတော်ဥခတ်ပြီးတော့ကျိုးတည်းစွာရှိခိုးကြတော့ပါလေဆိုတာမြတ်စွာဘုရားရှောက်ပေးပါနောက်ပြီးဒီသတင်းစကားလေးကိုလည်းမြတ်စွာဘုရားကအရောက်ရှောက်ပေးပါဗျာတိတာပြည်ရင်မြုပ်ပါတော့သာသနာတော်ပြင်ကျုံးလို့ပြီးပါပြီသာသနာတော်ဖြစ်ပြီးပါတော့မယ်ဒီကံဖြစ်လာတော်မူလို့ရှိရင်တော့သာသနာတော်ကြီးဖြစ်ပြီးပါပါလိမ့်မယ်ဒါကြောင့်မြတ်စွာဘုရား ဒီကိစ္စဒီမျိုးမှာရှိတဲ့သာသနာတော်ကိုတန်ရှင်းပေးတော်မူပါအဲ့ဒီမှာဒီစကားလေးစကားလုံးတော်ကြီးကြည့်ပြီးတော့ပါလိုက်ကြရလက်တော်ဘုရားကိုရှောက်ပြပါအဲ့ဒီမှာဉာဏ်တော်ကြီးကလည်းဝန်ခံပြီးပြုပြီးတော့လက်တော်ဘုရားတန်ရောက်လက်တော်ဘုရားနဲ့ရောက်တဲ့ဆန္ဒလက်တော်ကြီးဉာဏ်လေးဒီလမ်းကြီးမှာဒီကိတ္တာဒီမျိုးမှာရောက်တဲ့အခါမှာဒီတကာရဲ့ လျှောက်ထားတဲ့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုလျှောက်တာအဲ့ဒီကံမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတာဝတိဒီတော်ကြောင့်တဲ့အတွင်းမှာရှိတဲ့ယဟန်တော်များကိုအားလုံးခေါ်နေပါတယ်ခေါ်ပြီးတော့ဒီအကြောင်းအရာမှန်လားမေးအလုံးအမှန်တဲ့အကြောင်းဒီကိတ္တကတိမျိုးမှာသိကြရတယ်ဒီမှာအတ္တတိကုဏပတုကယဟန်နေဒီလိုပဲသိကြအထုတ်နေကြပါလေဒီလိုလူတွေနဲ့တခါလဲရောတော့ပြီးတော့ကြည်ကြပါလေလူတွေကိုပန်းပေးသတိပေး ကြောင်းရောက်လာပြီဆိုရင်ကြောင်းမှာအုံပြီးရှိရင်အုံပြီးချပေးပြည့်ပြီးရှိရင်ပြည့်ပြီးခုပေးပိနေပြီးရှိရင်ပိနေပြီးခုပေးလူတွေကိုလူတွေကိုရောတော့ကျမ်းတော်များအဲ့လိုရောတော့ခြင်းရှိတာတည်တည်ပြီးခြင်းပန်းပြီးခြင်းစသဖြင့်ပေါ့ဒီလိုပြုပြီးတော့လူတွေနဲ့ရောတော့နေရလူတွေရဲ့တရားတရားအစ်စ်မှန်တွေကိုဖြစ်စီရအဲ့ဒီခုနကပြုတ်ကရဟန်းတော်တွေကဒီလိုလူတွေရဲ့တရားတရားတွေ အလုံးပြည့်စုံအောင်ဖြစ်ပြီးဖြစ်တာပါလေဆိုတဲ့အကြောင်းလေးကိုရှင်းပြကြတော့မှာကဲဒီလိုဆိုရင်ရှင်သာရိပုတ္တရာနဲ့ရှင်မမောဂလပတိညာညာသွားပြီးတော့အဲ့ဒီအတ္တအတ္တဒီကုဏပတုကယဟန်တော်တွေကိုနှင်ထုတ်ကြဆိုပြီးတော့အဲ့ဒီမှာဆက်သွားပြန်မိတ်မိတ်ရဲ့ကကြတော့မှာရှင်သာရိပုတ္တရာရှင်မမောဂလပတိညာညာလက်တော်ပြန်တတိတော်ကိုသွားပြီးတော့နှင်ထုတ်ရနိုင်မှာမဟုတ်ပါဘူး လျှောက်တာလျှောက်တဲ့အခါကျတော့ကျင်လို့ကျင်လို့ဒီတော့မလို့ဒီကတန်ခါများများခေါ်သွားကြတယ်တန်ခါအားများများခေါ်သွားကြတယ်အဲ့ဒီတော့နောက်ကတန်ခါတော့အများကြီးနေကျင်တာလေးကိုပြန်ရှင်မလို့လားမထေရပါဥဆောင်ပြီးတော့အဲ့ဒီတိတ္တရီရုပ်ကြွားကြွားပြီးတော့ဒီပုဂ္ဂိုလ်ကိုမေးစီစေစစ်သေးပြီးတော့အဲ့ဒီကနေပြီးတော့နှင်ထုတ်တာအဲ့ဒီမှာလည်းဒီကသူတို့ကမျိုးမျိုးပြန်ပြီးသူ့ဆွဲနေလို့အဲ့ဒါအခက်အခဲဖြစ်ရတယ် ဒကာဒကမတွေနဲ့ဒီကနေ့တစ်ဖက်နဲ့ပြန်ပြီးတော့ဉာဏ်တက်ကြည့်တဲ့သဘောဉာဏ်လောက်တာပေါ့လေအဲ့ဒီပုဏ္ဏပုဒ်ကဉာဏ်ကြီးတကယ်တော့ကြီးညိုပြီးရင်းနှီးနေပြီဆိုရင်လည်းဒုဒကာဒကမတွေတခြားသာသာရဲ့ယဟသာသာတွေပြောတဲ့စကားယုံမလားကိုယ်နဲ့အတူရင်းနှီးနေတဲ့ပုဂ္ဂိုလ်တွေပြောတဲ့စကားယုံမလားဒီဒီပုဏ္ဏပုဒ်ကဒီသတ္တတိပုဏ္ဏပုဒ်ကယဟန်ကြီးဟာသူတို့နဲ့ရင်းနှီးနေတာချာ အဲ့လိုအေးအေးဆိုဒီပုဂ္ဂိုလ်ကြီးပြောတဲ့စကားကြီးယုံပြီးတော့တခါလေကျန်တဲ့ပုဂ္ဂိုလ်ကရှင်မမောက္ခဏမဖြစ်တဲ့ဒီမှုရှိတဲ့ကံရတော်ကြီးပေါ်မှာသိကြတော့ကြည့်ရအဲ့ဒီမှာနောက်ပိုင်းရသော်ဘုရားကပြန်ပြီးတော့ဒါလေးကိုပြင်ပြရှောက်ထားပြီးတော့ရသော်ဘုရားရှင်ကိုရောင်ကြီးကတခါသူတို့တိခါဘုရားပြညာအဲ့ဒီမှာတိခါဘုရားပြညာပြီးတော့အဲ့ဒီတိခါဘုရားသူတို့ကိုတခါတိုင်ပြီးတော့သူတို့ဆုံးမပြီးတော့အကုန်လုံးသင်ထုတ်ပါတယ် အဲ့ဒီကကြတော့မှသူတို့အဖြစ်ကိုကိုယ့်ဟာကိုသိကြတော့ဝန်ချတဲ့ပုဂ္ဂိုလ်လဲဝန်ချတချို့ပုဂ္ဂိုလ်လဲလိုဝန်လဲတချို့ပုဂ္ဂိုလ်တွေကိုလည်းအဲ့ဒီမြို့ကသိကြတော့မြင်တော့ဒါကြောင့်ဘုရားလောကီကအဲ့ဒီလိုလူတွေနဲ့ရောနှောပြီးတော့မသိမသိပေါင်းတဲ့ဆက်ဆံနေတဲ့ပုဂ္ဂိုလ်တွေဟာယခုခါကာလမှာဟုတ်ပါဘုရားလက်ထက်ကတော့မရှိခဲ့ဘူးလားဒီအဲ့ဒီလိုလူအစေခံရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်မဲ့ရင်ရောရောပါဘူးလား ကျန်မဲ့ဒီရောမမျောတော့ဘူးဆိုရင်နိဗ္ဗာန်ကိုရောရောက်နိုင်ပါဦးမလားမရောက်နိုင်တော့ဘူးကဲဒါလေးကိုဆိုလိုက်လူနေရောကျွမ်းရှင်ယဟန်လူဖန်ထေရောဒီလူနေရောကျွမ်းရှင်ယဟန်လူဖန်ထေရောဒီ ကြောင့် ဒီလပါဠိပညာဆိုတဲ့အရှင်ကောင်းရှင်းမှနေရှင်းပြအားထုတ်နေတဲ့သာသနာတော်ကိုဒီလိုကိုယ်အားရပြီ။ပုစုပရိပါဒကိုလို့တေခါကောက်ပုံမှာကျင်းရရှင်းပြအားထုတ်နေတဲ့သာသနာတော်ရှင်နဲ့ညာနာပရိပါဒဆင်းရဲလေးကြောင့်ဖြစ်တဲ့အရှင်ကောင်းအကျင့်မှန်နေရှင်းပြအားထုတ်နေတဲ့သာသနာတော်ရှင်နဲ့သာမစ္စည်းပရိပါဒ သူများကပြုပြီးယုံကြည်မှုနဲ့စစ်စစ်ထိုက်တန်အောင်ဖြစ်ကြံအားထုတ်နေတဲ့သီလရှင်သမာဓိရှင်ပညာရှင်တွေကိုဖြစ်ကြံအားထုတ်နေတဲ့သံဃာတော်ရှင်များတွေ့လို့အဲ့ဒီလိုတဏ္ဍာရောရဲ့ဂုဏ်ကိုအလုံးပြုပြီးတော့ကြည်လိုပါတဏ္ဍာရောများနဲ့အခုလိုမသိမတော့အရင်နေရပါမယ်ဒါလေးကိုသိရှိဖို့ဘယ်လိုအောင်လဲ အဲ့ဒီသံဃာတော်များကိုအိမ်ကိုခဏခဏကြွအိမ်ကိုခဏခဏဆင့်အိမ်မှာတစ်ခါလေးရင်းနေပြီးဟိုလိုနေဒီလိုနေဟိုဟာယဟန်တော်ကဟိုဟာလုတ်ပြီးဒီဟာလုတ်ပြီးဒါကိုရှင်းတဲ့သဘောကျအဲ့ဒီလိုနေနေဆိုရင်ခဏတော့ဟာဒီယဟန်တော်ကိုလူဆယ်ဆယ်လိုက်တာဒီယဟန်ကပြည့်ရည်ဆိုရင်စာပေကျမ်းစာနဲ့သင်ကြားပို့ချမှုတွေလုပ်နိုင်ပါဦးမလားသာသနာ့လုပ်ရည်ပုဂ္ဂိုလ်လုပ်နိုင်တော့ပฏิပတ်တိဆိုတဲ့ဒီမှာဝိသကနာပူဇာ ဒီအကျင့်နဲ့တရားတွေကိုတည်းအချိန်နဲ့တည်းရှင်းပြန်အားထုတ်မှုပြုနိုင်ပါဦးမလားအဲ့လိုမပြုနိုင်တာဘယ်သူဆယ်တာလဲသူဆယ်တာအဲ့ဒီသူဆယ်တဲ့မှာကိုဆယ်တာမျိုးဖြစ်ဖြစ်ဒါလည်းဘောပေါက်ပဲဟုတ်တယ်မလားမိမိတို့ကသူဆယ်တဲ့အချက်မှာကိုယ်မပါဘူးငါတို့သာသနာတော်မှာအကျင့်ကိုရှင်းရှင်းဖြစ်ဖြစ်တော့တော့ဘောကပြင်ရောင်ဒီနတ်သမားကြီးရှင်ရအကျင့်ကောင်းတွေဖြစ်နေတဲ့သာသနာတော်တွေကိုဒီကုန်းလေးပေါ်မှာယူပြီးတော့ရှင်ယုံမယ်ငါတို့နေနေ ပူဇော်မယ်နေ့စဉ်လောင်းပူမယ်နေ့စဉ်ယူနေဖြစ်တယ်ဒါပဲအဲ့ဒီလိုဒီလသမารကြီးညာပုံတွေကိုအာရုံပြုပြီးကြီးညိုပါဒီလိုမျိုးတွေမတက်မတော်ရင်းရင်းမှုတွေဖြစ်အောင်ဒီလိုမပြုလုပ်ရပါဘူးအဲ့လိုပြုလုပ်ရင်သာသနာတော်ကြီးဟာတစ်ခါတည်းသာသနာဝန်ထမ်းဖြစ်တဲ့ဒီယဟန်တော်မေခင်ဆိုတဲ့အဲ့ဒီမှာမေခင်အရှင်းနဲ့အရှင်းနိုင်လို့မေခင်ရေရောမမျောနိုင်တော့တဲ့တွင်သင်ရင်းရသင်ရင်းရနိဗ္ဗာန်ရနိုင်ပါဦးမလားနော် နောက်တစ်ခါနံပါတ်6ကနတ်စေတာဘသူစေတာလဲကောလူကောဗန္ဒီအမနုတေသာဟောဗန္ဒီဘုဒ္ဓံဒီဝလုံးလေးတပ္ပတော်ဝေတော်မြတ်စွာဘုရားအမနုတေသာဟောသေယတတော်လူမတပ္ပနတ်လူသတိဒီကောလူကောဘေဟာပါဏိမြတ်စွာဘုရားလူမတပ္ပချာနတ်တို့ဘလူတို့စတယ်အဲ့လိုသိယူရတာဘာလို့ခေါ်ပါလဲ ဒီလိုရဟန်းတော်လေးကနေပြီးတော့မြတ်စွာဘုရားကိုရှောက်တယ်ဒီကမ္မတရားရှိဘုရောမြတ်ကြီးကဣဒ္ဓပေကုဣကေသောဣဒ္ဓတရံဒေဝမိကာယပရိယာယဓမ္မသရိယံသရတိဣဒာဣတံလာတော်၌ဣဖြစ်သောချိုသောဘိက္ခုယဟံတိအာလာတိပိနိနဝသီလဖြစ်သောဣမိနာပိနိနဝဤ သီလစိတ်၎င်းဣမေနာဝတေနာဝါဤသူရဲ့အကျင့်ကိုကျင့်ခြင်းဖြင့်၎င်းဣမေနာသတိတဝါဤသူကြံသောအကျင့်ကိုကျင့်ခြင်းဖြင့်၎င်းဣမေနာဓမ္မသရိယေနာဝါဤမြတ်သောအကျင့်ကိုကျင့်ခြင်းဖြင့်၎င်းဒေဝဝါဘုဒ္ဓဘုရားဖြင့်ရှင်ရှားကျိုးသောသောနတ်၎င်းဘဝိတ္တိဖြစ်ရဒေဝိယတော ဘုဒ္ဓဘုအားဖြင့်မတင်ပေါ်သောအနာတိရောဘဝိသံဤရှိရာကဣတိဤသို့ဘဝိသံဤရှိရာမှာဣတိဤလိုအညာတရမမထာတဘာဝသောဒေဝမိကာယံနတ်ကြီးကိုပဏိရာယတောင်းတ၍ယမတရိယံမြတ်သောကျင့်ကိုတရတိကျင့်ဘိက္ခုယံအယံဤကဲ့သို့ဒါနသီလဘာဝနာဆိုတဲ့ကောင်းမှုကိုပြုတိုင်းပြုတိုင်း နတ်ကြီးကိုတောင်းတရပြုခြင်းသည်နိုင်နတ်ကြီးကိုတောင်းတရပြုခြင်းသည်အမလို့တေကာဝနတ်တည်းဟူ၍ဘုဒ္ဓတိကောင်းစွာမသွေခေါ်ဆိုအပ်ပါလေတည်းဘုရားရှင်ကိုယ်တော်မြတ်ကြီးကစတာတဲ့သာသနာတော်မှာနေတဲ့ယဟန်ဟာ သာသနာ့ဘာမှနေကြတဲ့ပုဂ္ဂိုလ်တွေသို့တော့ကသူတည်တယ်ဆိုတဲ့နေရာမှာလည်းဘုန်းကြီးတို့ဒီမှာတရားအားထုတ်တဲ့အခါကလည်းရဟန်းတော်တွေရဲ့ပုံစံဒီမှာတရားအားထုတ်နေတဲ့အခါကလည်းမကြီးတာကိုလာပြီးတော့တရားတွေအားထုတ်တယ်သို့တော့ကတော့ကိုယ့်အကူရင်းမသိညာတဲ့ချိန်ကသာနာပြေဒီလိုအားရရပြီးပါဘာဝနာလုပ်ပြီးတော့ဒီကတနစ်တာပါလုံးသာဝန်ရေးမလုပ်နိုင်ဘူးဒီပြည့်ရည်တွေတော့မလုပ်နိုင်ဘူးဒီလာခဲ့တာ ဒီရောက်တဲ့အခါကျတော့မှတခါတွေ့ကြပုံရတာခံပေါ်လေးတွေ့ကြပုံရခြင်းကမင်းညာအဲ့ဒီမှာစကားပြောကြတဲ့အချိန်ကုန်ပြီးတော့တရားပဲလုံးမလုံးနိုင်တာသာသေကံလူသေကံဒိဋ္ဌာမလာပြီးတော့အခုဒီအချို့ပုဂ္ဂိုလ်သီလတော်မလုံးလို့ရအောင်လူသေကံပါသေကံဓမ္မအခန်းပေါ်ရတဲ့ခါမှာမနေဒါလေးရတော့ထားလိုက်အတားစား ။ရှားရတွေပါရတွေထုတ်စားပြထုတ်စားပြတွားရတယ်။ကိုယ်တော့ဒီကလေးကိုလိုချောင်းတောင်းမယ်။ဗန်းနဲ့တော့ကြာကြတော့ကြောင်ပြီးတို့နဲ့ထိုင်စားတယ်။တွားတော့တဲ့ပါဆိုတာမရ။ဘူးဆိုတာမရ။ဒီမှာသိဉာဏ်တွေနဲ့တိလတောင်းမလို့ရုပ်ရှာ။ကဲတရားအထုတ်လို့ပြီးတော့လာတယ်။နောက်ပြီးတော့တရားအထုတ်ရမယ်ဓမ္မယုံတောင်မတက်သေးတဲ့ဒီကရဲဓမ္မယုံကြီးဟိုပန်ဒီပါဟိုတိုင်းဒီတိုင်းဒီကားတိုင်း ိုတန်ကြီးဖြစ်တယ်အမလေးဓမ္မရောတော့ရောက်တော့ကဲဘုန်းကြီးပြောတာအဲ့လိုပုံစံရှိလားမရှိဘူးလားရှိတယ်အဲ့ဒါဆောင်းရှောက်နေတဲ့ဆရာမများနဲ့ဒီမှာဒုမလာဘုရားကြီးရှိတော့ကဲတရားတော်ဘုရားကိုကြီးရှိတော့သူတို့ဘယ်နဲ့တက်ကြည့်လဲဘင်းကိုတက်ကြည့်ဒီရောကဓမ္မယုံနဲ့တော့မတက်ဘူးဓမ္မယုံကမဝင်ဘူးဘေးပတ်ပြီးတော့လက်ပတ်ပြီးဝေးနေရတော့နားထိုင်နေဒီကက ဆောက်ဆောက်တဲ့ပုဂ္ဂိုလ်တွေကဘုရားဓမ္မယုံတက်ပြလာပါလားဆိုတော့ဟုတ်ကဲ့တက်ချက်မယ်ဘုရားသွားဦးဘယ်ရောက်ပါလဲတခါဟာဟိုဘက်ကပုဂ္ဂိုလ်ကိုလည်းဒီလိုရောက်လာကြတယ်ကဲတော့ကြဟိုစစ်တင်အောင်သွားထိုင်လိုက်ကြမတော်ကြဟိုဒီကောကိုထိုင်လိုက်ကြဒီကောကိုခိုင်လို့လေဘုရားရဲ့တိုင်းဒီဒီတဲ့ကိုပြုတ်ကြပါတော့ဘုရားရှိသေးရတယ်ပြုတ်ကြပါတော့ဘုရားကရှင်ရင်တွေးရတယ် ကဲပုဂ္ဂလိကဘုံမှာဒီကားဆိုပြီးပေါ့နိုင်နေပြုတ်ကြတဲ့ဒုက္ခကဲသွားပြီးတွေ့ရတယ်အဲ့မှာဒီအကောင်းတဲ့နေပေါင်းမှားသွားတာလေဘုန်းကြီးတို့မိတ်ဆွေဆိုတာကလျာဏမိတ်တာပါပမိတ်တာနှမျိုးရှိတယ်ကလျာဏမိတ်တာနဲ့ပါပမိတ်တာနှမျိုးရှိတယ်တကယ်တော့ပါပမိတ်တာဆိုတာကမိတ်ဆွေဆိုအဲ့လိုပါပမိတ်တာ တရားမကျိုးစားတဲ့ပုဂ္ဂိုလ်ကိုပေါင်းတင်ပြီးအဲ့ဒီပုဂ္ဂိုလ်ဟာတရားဘယ်လိုမှအထုတ်ရှင်မရတော့မိတ်ဆွေတို့နဲ့ပေါင်းမိသွားလို့ဆိုရင်သွားပြီးဒီပုဂ္ဂိုလ်ဟာသာသေခံရတယ်။ဒီလူသေခံရအခုရေးတာမှလာပြီးလူသေခံရတဲ့ပုဂ္ဂိုလ်တွေကလည်းအများကြီးပဲ။တရားတော်တွေမှာမဟုတ်ဘူး။ဟောဒီမှာတရားဝင်နေတဲ့ယောဂီတွေလည်းဘယ်သူအသေခံရတာ။ဒီလူသေခံရတဲ့ဘုရားယောဂီများတရားလေးကိုအမှတ်ထုတ်တယ်။ဘုန်းနဲ့ရှင်ကုန်ဒီနာရှင်ကုန်အချိန်ကုန်နေတာပဲ။ တခါတော့နာမည်တရားတက်တယ်တရားတရားနဲ့ရှင်ရတယ်မှာနာယီဝလာဘာလို့လဲသိပါဘူးနာယီဝလာမှာအမဲနောက်ကလှုပ်လှုပ်လှုပ်လှုပ်လာကြတယ်ဒီမှာဝိရိယထိုင်ကောင်းနေတဲ့တစ်ချိန်ကျမှတော့ကြာနာတိပေါ့ဝါဝိရိပတ်တိဝင်တော့လို့ပဲဖြစ်နေတယ်ကြည့်ပြီးတော့မင်းနောက်မပြောင်းလို့ပြောင်းပြန်နေပြီဟောဟုတ်ပဲရှင်ဘက်ကလက်ပါတော့ဟုတ်တယ်ပါလားဒီတရားတော် အဲ့လိုနဲ့ရှင်ကုန်ခံပြီးတော့ခံရင်တရားအဖြစ်ကြီးပြည့်သွားတာကလူစေခံရတာဘာစေခံရတာလဲသောတော်ကနတ်စေခံရတယ်ဆိုတာကသီလဆောက်တည်ဆောင်တည်ပြီးရင်လည်းလက်ပြီးကြောက်ရဘာလို့ဤလက်ချမ်းသာရရဘာလို့ဤဓမ္မချမ်းသာရရဘာလို့ဤဒါနကောင်းမှုတွေပြုပြုပြီးဆိုရင်လည်းချမ်းသာလက်ချမ်းသာတွေတကယ်အချက်တန်ကြာကြာသင်တန်းနေရရှိရသည်ဆုတောင်းတာ ဘာဝနာကုသိုလ်တွေပြုပြီးရင်လည်းနိဗ္ဗာန်တော့မဟုတ်ဘူးဒါကလူချမ်းသာနဲ့ချမ်းသာပြီးရရှိပြရစေဘာပဲကောင်းမှုကုသိုလ်ပြုတိုင်းပြုတိုင်းလူချမ်းသာနဲ့ချမ်းသာကိုဆုတောင်းရင်အေးလူချမ်းသာနဲ့ချမ်းသာကိုဆုတောင်းတယ်ဓမ္မချမ်းသာကိုဆုတောင်းတယ်အဲ့ဒီနဲ့ချမ်းသာဓမ္မချမ်းသာဆုတောင်းပြီဆိုရင်အဲ့ဒီကိုဘာစေခံရလဲနဲ့စေခံရချုပ်ပုဂ္ဂိုလ်ကတည်တည်လေးတစ်လုံးလူလဲဆုတောင်း အဲဒီကံလေးတစ်ခွက်လူလဲထူတောင်းပန်းလေးတစ်ခွက်လူလဲထူတောင်းစီလေးတစ်တိုင်းလူလဲထူတောင်းတချို့ကတိုင်းတောင်းမှနှမျောတို့တစ်ခါလေးသူကသူပြန်ဝင်တယ်လူလဲပြီးတော့ဘူးဆိုမဟုတ်တယ်တကယ်တော့လူရှိနေကြတယ်အဲလိုဒါနဲ့သူကတော့တောင်းတာလို့ပြောတာဒီအဲ့လိုလက်ရှိဓမ္မကြီးကိုသူတောင်းပြီးကောင်းမှုပြုပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ပါဆယ်ခံရတယ်လက်ရှိခံရတာလက်ရှိခံရတာ ပတိပူဇိကာဆိုတဲ့အယုဒ္ဓမိတရားအဲဒီမှာပတိပူဇိကာဆိုတဲ့အယုဒ္ဓမိတရားကသူကလက်ပြီမှာမာလာပါဠိရဲ့အင်္ဂတတကူကြီးရဲ့နတ်ကြီးရဲ့နတ်မိဖုရားပေါ့ဗျာအဲဒီမှာချွေရံနတ်သမီးပေါ့နတ်သမီးတစ်ထောင်ရှိတယ်အဲဒီမာလာပါဠိနတ်သမီးကြီးအဲဒီချွေရံတစ်ထောင်900နတ်ပန်းတွေပေါ်မှာတက်ပြီးတော့နတ်ပန်းလေးခုပေးချွေပေးရတယ် အဲဒီမှာနားလိုက်အဲ့ဒီပန်းတွေဒီကိုပြီးတော့ဒီမှာနာမည်ကြီးကိုဘုံဆက်ကချရအဲ့လိုဒီလိုနဲ့ဒါလည်းကျော်ပြီးပြီးတော့နေရတာလည်းရှိတော့နတ်သမီးလေးတယောက်နတ်တဲ့ကျွေးစီစိတ်ကြပြီးတော့လူကြီးမှလာပြီးတော့အထေးတွေလေးလာဖြစ်တယ်အဲ့လိုသေသမီးလေးလာဖြစ်တဲ့အခါကျတော့အရွယ်ရောက်အထေးသမီးလေးဖြစ်လာတယ် တသိတမင်းရှိတယ်လို့လည်းမျက်စီရဲ့တချမ်းသာနဲ့ရှင်ချမ်းသာတွေကအတင်းအလုံးဝဆန်းတဲ့ခါကြတော့ဒီကလေးမှလည်းသူလူဘဝရောက်လို့ဖြစ်တတ်တဲ့အချိန်မှာပဲသာတိကရဉာဏ်ရတယ်။သူ့ရဲ့ဖြစ်လာတဲ့ဘဝကိုပြန်ပြီးတော့သိသလားမသိဘူးလား။သိတယ်။ဒါကြောင့်ဘုန်းကြီးတို့ဒီဖြစ်မှာဆိုရင်လူဝင်စားလို့ခေါ်တယ်။ဘာဝင်စားလဲ။လူဝင်စားသူ့ရဲ့နောက်ဘဝကိုပြန်ပြီးသိတယ်။ဘုန်းကြီးတို့လည်းပါတယ်မှာအဲ့ဒါလည်းရှိတယ်။ အဲ့ဒီလိုကလေးမလေးတွေအဲ့လိုကလေးတွေရှိတယ်သူတခြားရွာကလာတယ်ဒါပေမဲ့အဲ့ဒီရွာကိုပြန်ပြီးပြန်ဖို့ပါသူတို့ပြန်ဖို့ပါပြန်ဖို့ပြီးတော့အဲ့ဒီကမိဘတွေဘယ်သူဘယ်သူဘယ်သူနာမည်တွေကိုပြောနိုင်တယ်အာသူသူ့ရဲ့နေရာညာနာသူ့အိမ်ဘယ်လိုပြောင်းသွားပြီဘယ်လိုလုပ်ထားလဲဆိုတာအကုန်ပြောနိုင်တယ်ဒီအဲ့ဒီလိုသူဝန်သားပေါ့သူကလည်းအဲ့ဒီလက်ကြီးကမန္တပါရီနာမည်ကြီးကလည်းနေပြီးတော့သူဟာအခုဒုတိယရောက်လာတယ်ဆိုတာသူသိတယ် ဒီမနာပါရီနာမည်ကြီးအရှင်မြတ်ဘုံဘူးကြီးတဲ့နာမည်ကြီးဖြစ်တဲ့အတွက်ဒီနာမည်ကြီးနာခံစားနေရတဲ့ပုဂ္ဂိုလ်ကြီးဖြစ်တော့အဲဒီမှာလက်ချမ်းသာသိပြီးတော့လက်ရှိကိုပဲတောင်းတာဘယ်ကိုတောင်းတာလဲလက်ရှိကိုပဲတောင်းတာဘာပဲလုပ်လို့ဒါနာကောင်းမှုဒီလည်းလက်ရှိတောင်းတာသီလဆောက်တည်တဲ့လက်ရှိတောင်းတာဝေယဝတ္တကုသိုလ်တွေဒီလည်းလက်ရှိတောင်းတာအဲလိုနဲ့အရွယ်ရောက်ပြီးတော့ရတာကြသာသမီရွယ်ရောက်ဘူးခွန်းအဲဒီကနေပြီးတော့နောက်ဆုံးသူ့အသက်တန်းရာကွယ်လွန်သွားတယ် သူတောင်းကြတဲ့အတိုင်းအဲ့ဒီမာလာဝါဒီနာမည်ကြီးအကြောင်းလေးကလက်ရှိမှာသွားပြီးတော့လက်ကြီးပြန်ဖြစ်တာ။လက်ကြီးပြန်ဖြစ်တာ။သူကတိလကိုလည်းသိကြအောင်ဆောင်သိနေတယ်။အဲ့တော့ဒီသိကြအောင်ဆောင်သိပြီးတော့ဒီသိကြတဲ့တိလရှိကပြီးဒါနာကောင်းမှုတွေပြုရဆိုတော့တိလသိကြတဲ့ပုဂ္ဂိုလ်ဟာတောင်းရင်တောင်းမယ်သူပြည့်တာမပြည့်ဘူးလား။တိလမသိကြတဲ့နဲ့သွားပြီးသူတောင်းမနေနဲ့မမရဘူး။ တချို့ကမှကိုယ်ဘုရားရှိကိုပါရှိကိုရှင်လေးရှိကိုကြောက်လို့ပြီးသွားပါပြီးတော့ဒီခါကျဘူးတော့ပုံပေါ်မှာကိုယ်ကဘာဒီလမ်းမှာလည်းသိတယ်လည်းတော့သွားပြီးတော့တက်ကတွတ်တွတ်တွတ်မှခမတွတ်တွတ်တွတ်မှဒီလိုကတော့ဒီကြောက်တုံးကြီးကဘယ်လိုရှင်းလေးပါသေးအမလေးကြောက်ပြန်ကြောက်ခေးကြီးကဲဆိုဆွဲမြဲပါသေးဆိုပြီးတော့သူကမမရဲ့ကဒီလက်အားနဲ့မပါပဲနဲ့သူကတခါလဲခေါင်းမှာစိုက်ထားလိုက်တယ်ကိုယ်ကအဲ့ဒါကြည့်သွားတော့မလို့မရဘူးဘယ်ဘူးတော့မဲ့ကောင်းတယ် အဲတော့အမှုကြီးမှားလိုက်တာလေးလိုက်တာရွေ့တော့မလို့ဒီလောက်ကြတယ်အဲ့ဒီလိုဖြစ်တယ်ဘာသူမှမလည်းမရှိဘဲနဲ့သွားပြီးတဲ့ခါလေးဒိဋ္ဌိအနေနဲ့သွားဆူတောင်းတယ်ယတိနာမပြည့်စုံတဲ့ပုဂ္ဂိုလ်ဆူတောင်းလို့ရပါမလားမရဘူးအခုဒီမှာစိတ်ကိုဒီကဆိုတဲ့ယောဂမီဟာတိနာပြည့်စုံတယ်တရဏဂုံနဲ့တိနာပြည့်စုံတယ်အဲ့လိုတိနာပြည့်စုံတယ်ဆိုတော့ဘာလဲပြည့်စုံ ပြုတဲ့မြတ်ကုသိုလ်တွေပြုပြီးပြီဆိုတိုင်းဆိုတဲ့သူဟာနတ်မာနပါရိယာတိုင်းချံပြန်ပြီးတော့နတ်ကြီးဖြစ်ပြန်ပြီအဲ့လိုဆူတောင်းတဲ့အတွေ့အကြုံကိုသူဟာဒီကသူ့ဘဝကနေဒီကွယ်လွန်သွားတဲ့အခါကလည်းကြတော့နတ်ပြည်မှာပဲသွားပြီးတော့နတ်သမီးသွားပြီးတော့မဖြစ်ဘူးလားဒီအဲ့လိုနတ်သမီးသွားဖြစ်တယ်ဆိုတော့ဥပါသေခံရတာလေနတ်သေခံရတာဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းအခုပါဝင်ပြုပြု ဒါနပဲပြုသီလပဲစောင့်စောင့်သမထပဲပွားပွားဘာဝဥပဒနာဘာဝနာပဲပွားပွားဒီနဲ့ချမ်းသာဒီမှာချမ်းသာဆိုတဲ့ဒီချမ်းသာတွေကိုသာဆူတောင်းပြီးပြုနေမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်ပါတဲ့ခံရတယ်ဒီနဲ့အေခံရပြီဆိုတဲ့လူကသူကမဟုတ်ရင်ရောရောပါဘူးမလားသူ့ရဲ့စိတ်ကိုယ်ကလေးပါးစီရောဥတည်တာလားနတ်ဥတည်တာလား သူကလက်ရှိဥတည်ပြီးလုပ်နေတာလေဒါနစီကရဏစီဥတည်တာပဲတိကံဆောင်တဲ့လက်ရှိဥတည်တာပဲသမထပွားတဲ့လက်ရှိဥတည်တာဒီဘုဒ္ဓဘာသာဘာသာရေးပွားနေတာဒါနဲ့လက်ရှိဥတည်နေတာပဲဆိုတော့သူကလက်ရှိပဲရောက်အဲ့တော့နိဗ္ဗာန်ကိုဥတည်ရဟုတ်တယ်ပဲနောက်ဆုံးနိဗ္ဗာန်ရှိအောင်ရောက်နိုင်ပါမလားမရောက်နိုင်တော့ဘူးဒါကြောင့်ဘုရားရောဂီများအဲ့ဒီဒါနဲ့ဒီကဘာဝနာဆိုတဲ့ကောင်းမှုကုသိုလ်တွေပြုပြုပြီးတိုင်းပြုပြီးတိုင်းနိမိတ်က ဒီလိုလက်ကြည့်တာတောက်တာမြင်တယ်ဓမ္မကြည့်တာတောက်တာမြင်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာပါစေခံရတယ်ကဲဆိုလိုက်ရနတ်ကြီးတောက်တာကျင့်ကြံကနတ်ကသေတော်သည်နတ်ကြီးတောက်တာကျင့်ကြံကနတ်ကသေတော်သည် တိပဋ္ဌာန်ဝိပဿနာကောင်းလာတဲ့တရားတွေကွာနေတာဒီလိုကွာများဘဝများတွေနဲ့တခါတည်းဘုရားတော်ရဲ့အတော်လည်းမဖြစ်နိုင်တဲ့တက်တူတူတူတူတူတူနဲ့ဘာလို့ဆူတောင်းတယ်လဲမသိဘူး။ဘာလို့ဆူတောင်းနေတာလဲနတ်ပြည်လားနေပါလား။ဒီတရားအလုပ်ကိုလုပ်နေတဲ့ပုဂ္ဂိုလ်ကဆူတောင်းဖို့လိုသေးတာ။သို့တော်ကဆရာတော်ပြောပြီးလေမတောင်းတနဲ့မကြောက်ကြဘူး။တရားအထုတ်နေပြီဆိုရင်တောင်းတတရားမလို့ကြောက်ကြတရားမလို့ ပေါ်လာတဲ့အာယုံကိုသာမိမိတို့တတိဥသိတဲ့စိတ်ကလေးနဲ့ပြစ္ဆုတ်ပံတဲ့ရှုတယ်ဘယ်လိုရှုရမှာလဲအတေအနာဂတ်ပြစ္ဆုတ်ပံကာလပလပါအဲဒီကာလသုံးပါးမှာအတိတ်ဆိုတာကိုလည်းသွားမရှိနဲ့အားလုံးပြီးခဲ့တဲ့ဒါတွေကိုပြန်ပြီးစဉ်းစားတွေးတောပြီးရှုလို့အမှန်မသိဘူးအနာဂတ်မပေါ်လာသေးဘူးမဖြစ်လာသေးဘူးနောက်ဖြစ်မှာလေဆိုပြီးကြိုပြီးမှတ်သရှုရင်လည်းအမှန်မသိဘူး အမှန်တည်းဖြစ်စီဖြစ်စုကပေါ်သေးပေါ်ကဖြစ်သေးဖြစ်ကအဲ့ဒီအာယုံလေးကိုလာယောဂီပုဂ္ဂိုလ်ရှုနေလို့ရှုအားကောင်းလို့စိတ်ကြည်ခြင်းကိုသမာဓိပြရမယ်ဒီသမာဓိကိုချက်တာအားကောင်းလာပြီဆိုရင်ယုတ်တော်နံတော်အဲ့ဒီယုတ်တော်နံတော်လေးကိုသိတာအမှန်တရားအမှန်တရားတဲ့သမာဓိကိုမလားမိစ္ဆာဒိဋ္ဌိကိုမလားဒီအဲ့ဒီမှာယုတ်တော်နံတော်လေးကလည်းပေါ်ပြီးဟောဖြစ်သွားတာနော် ဖြစ်ပြီးရင်ပါဖြစ်သွားတာကဲအဲ့လိုပုံပြီးတော့ဖြစ်ပြီးပြည့်နေတာလေးကိုသိတယ်သိတာလည်းအမှန်တရားအမှားသိတာအမှန်ကိုတရားသိတာလားမတရားသိတာလားဒီတကယ်ကိုတရားကိုသိနေတာယုံနာရဲ့ဖြစ်ဖြစ်တရားကိုကိုယ်တိုင်ဉာဏ်နဲ့တွေ့နေတာယုတ်တရားနဲ့တရားကဖြစ်ပြီးဖြစ်နေတာပါဆိုတာကိုကိုယ်ရုပ်တရားဟောသမန်တိကကပြောမှဟောမှသိတာမျိုးမဟုတ် စာရိဟတ်ကြည့်ရှိတာမဟုတ်ဘူးခုခန္ဓာဉာဏ်စိုက်ပြီးတော့ပေါ်တဲ့အာယုံလေးကိုရှုရင်းနဲ့သိရတဲ့အသိကိုဘာဝနာမယဉာဏ်ခေါ်တယ်။ဘာဉာဏ်ခေါ်လဲ။အဲဒီလိုဘာဝနာမယဉာဏ်လေးနဲ့သာဆက်ပြီးတော့ရှုသွား။ရှုသွားလို့ရှိရင်ဒီသမာဓိဝိညာဉ်ရင်ကျော်မျောသွားပြီဆိုရင်နောက်တော့ဘုန်းကြီးတို့ယောဂီများသမုဒ္ဒရာကြီးနဲ့တူတဲ့နိဗ္ဗာန်ရှိအောင်မရောက်နိုင်ကြလား။ ဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကြီးကိုဒီမှာကျမ်းတော်လေးပါရှင်ဗျာတဲ့လက်ဆင်ဆိုတာဘာလို့ခေါ်ပါလဲဆိုတော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကဣဒ္ဓဘေကုနိကိသောအိနတ္တရာဒေဝဒေဝနိကာယသနိကာယယမသရိယသရတိဘေကုယံဣဒ္ဓဤသာသနာတော်၌ဧကိသောချိုသောဘေကုယံသည်ဧကိသောချိုသောဘေကုယံသည် အန္တာတိရှိနေနာသီလေနာဝါဤသီလအချင်းဖြင့်၎င်းဣမေနဝတိနာဝါဤဒူရင်အချင်းကိုကျင့်ခြင်းဖြင့်၎င်းဒူရင်ဖြစ်ဆိုတာခွန်ကြီးတို့ယောဂီများဒူရင်33ပါးရှိတယ်ဘယ်နှပါးရှိလဲအေး33ပါးရှိတယ်အဲ့ဒီဒူရင်အချင်းတွေဣမေနဣမေနဝတိနာဝါဤဒူရင်အချင်းကိုကျင့်ခြင်းဖြင့်၎င်း ဒီမေနသပိနဝါဤချိုးချံသောအခြင်းကိုကျင့်ရင်းပြ၎င်းချူချူချံချံမိမိစားခွင့်လည်းချူချူချံချံဝတ်ခွင့်လည်းချူချူချံချံနေထိုင်ချူချူချံချံနေပြီးတော့ကျင့်တယ်ဒီကျင့်နေကျင့်တာနိဗ္ဗာန်တွေ့နိဗ္ဗာန်ကြည့်ရတော့ဘူးဟုတ်တယ်မလားနတ်ပြည်ကိုကြောင်းတာဒါကြောင့်ဒီမေနသပိနဝါဤချိုးချံသောအခြင်းပြ၎င်းဒီမေနဓမ္မသရိယေနဝါဤညာသောခြင်းကိုကျင့်ရပြ၎င်း ဒေဝဝဘုဒ္ဓကုဏပြည့်စုံကြသောသောတော်နတ်ဒီ၎င်းဘဝိတ္တမိဖြစ်ရာဒေဝယတရောဝဘုဒ္ဓကုဏဖြင့်မထေပေါ်တော်နတ်ဒီ၎င်းဘဝိတ္တမိဖြစ်ရာဒီပိဏသမารိပညာဆိုတဲ့ဒီပြတရားကိုသိခြင်းအပြင်ငါနိုင်ပါသူကြီးတို့ရောက်ရှိနေတယ်ဓမ္မဘုဓမ္မလောကရောက်ရှိနေတယ်အဲဒီကိုတောင်းကြပြီးတော့မဖြစ်နဲ့လို့ဆိုလိုတာဒေဝယတရောဝဘုဒ္ဓကုဏဖြင့်မထေပေါ်တော်နတ်ဒီ၎င်းဘဝိတ္တမိဖြစ်ရာ ဘဝိကမရှင်းအဖြစ်ဒီလိုဒီလိုဒီလိုဒီရတနာအမှန်မတရားသဘာဝသောဒေဝမိကာယဒေဝမိကာယနဲ့ဒီနာလောကကိုပရိဒါနာယတောင်းတတယ်ဇမတယံမြတ်တော်ကျင့်ဝတ္တရေကျင့်ဘေကုယံယံဤကဲ့သို့ဒီလားပါပညာဆိုးတဲ့အရှင်တရားတွေကိုကျင့်တဲ့ဒီကကာလမှာလက်တိညာလောကကိုတောင်းတရခြင်းချင်းပြီး အမလို့တဲ့ကဟောလူမတဘာနာသေသည်ဟူ၍ဘုဇတိကောင်းစွာမတွင်ဟောကြားတော်မူခဲ့ပါပေတည်းဒီမှာရစုကြ